ကျေးဇူးတော်ရှင်တက္ကမဟာပန္တိတမဟာစီဆရာတော်နဲ့တကွအဖွဲ့ဝင်သံဃာတော်များဖြစ်ကြတဲ့အရှင်ဇီဝဒဓမ္မအရှင်ဇနကပိဝန္တအရှင်ကေလာသအရှင်သီလနန္ဒနဲ့အရှင်အက္ကဓမ္မတို့ဟာမနေ့ကညနေ၄နာရီခွဲအချိန်မှာဝါရှင်တန်မြို့တော်အကြီးရှိဒါလက်ပြည်ပြည်ဆိုင်ရာလေဆိပ်တို့ TWA ဒီမြန်ဖြင့်ကြွရောက်လာခဲ့ကြပါတယ်ခင်ဗျာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးနဲ့အဖွဲ့ဝင် ဆရာတော်ဘုရားများကိုလေစိတ်မှာဝါရှင်တန်နဲ့အကြီးတဝိုက်ကမြန်မာများပြင်မြန်မာသံယုံမှအရာရှိများကဝန်သာအရလာရောက်ဖူးမြော်ခဲ့ကြပါလေကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားရဲ့ကျမ်းမာကြီးအခြေအနေဟာကောင်းမွန်တယ်လို့သိရပါတယ်ခင်ဗျာဝါရှင်တန်မြို့တော်မှာဒေသစာကြီးထွက်ချီတော်မူခဲ့တွင်မဟာစီဆရာတော်ဘုရားကြီးနဲ့အတူအရှင်သီလနန္ဒနဲ့အရှင်အကဓမ္မတို့ဟာ ဝါရှင်တန်မြို့တော်16လမ်းရှိဂျပန်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းတိုက်မှာယာယီသတင်းသုံးတော်မူနေကြပါတယ်။ကျန်ကိုတော်သုံးပါးကတော့ဂျပန်ဗုဒ္ဓဘာသာကျောင်းနဲ့တပြားလောက်ပါပဲဝေးတဲ့ဗုဒ္ဓဝိဟာရမှာသတင်းသုံးနေရှိကြပါတယ်။ဆရာတော်ဘုရားများကိုဝါရှင်တန်မြို့နဲ့အကြီးတော်မှာရှိတဲ့မြန်မာတက္ကသကမများကအသက်ကျတာဝန်ယူပြီးတော့သုံးခုများကိုကတ်တူကြပါတယ်ခင်ဗျာ။တာဝန်မကျတဲ့ပုဂ္ဂိုလ်များအနေနဲ့လည်း ကိုယ့်ရဲ့စေတနာအလျောက်လာရောက်ပြီးတော့ဆုံးကုများကတ်စုနိုင်ကြောင်းကိုဟောထားပါတယ်ဒီကနေ့အဖို့အစီအစဉ်ကတော့အနေ့9နာရီကစနေခွဲအထိတရားထိုင်ပုံတရားထိုင်နည်းအလုပ်ပေးတရားတော်ကိုအကျဉ်းချုပ်ဟောပြီးတရားထိုင်ခိုင်းမယ်ဖြစ်ပါတယ်နောက်ဆရာတော်ဘုရားများကိုစနေခွဲအချိန်မှာနေဆုံးကတ်စုကြပါလိမ့်မယ်ဒီကနေ့အဖို့အဓိကတာဝန်ယူထားတဲ့သုံးကွန်တရားဓမ္မများကတော့ပါမဟောင်းဥချင်မြိုင်တို့မိသားစုဖြစ်ကြပါလေ။ 10နာရီက9နာရီအထိတရားထိုင်နည်းများကိုထပ်မံပြီးတော့ဟောပြောပြီးတဲ့နောက်တရားထိုင်ခိုင်းအောင်ဖြစ်ပါတယ်။ညနေပိုင်း9နာရီခွဲကနေ10နာရီခွဲအထိကိုတော့ယေရှုတော်ရှင်မဟာစီဆရာတော်ဘုရားကြီးကိုယ်တိုင်တတိပဌာန်တရားပထမပိုင်းကိုဟောကြားတော်မူပါလိမ့်မယ်။ဆရာတော်ဘုရားကြီးဟာမြန်မာလိုမတတ်တဲ့တရားဓမ္မများနဲ့အင်္ဂလိပ်လိုမတတ်တဲ့တရားဓမ္မများရဲ့အကျိုးအလို့ငါ တရားရည်အေးကိုအင်္ဂလိပ်ဘာသာဖြင့်၎င်းမြန်မာဘာသာဖြင့်၎င်းတိုက်ကျွေးမယ်ဖြစ်ပါတယ်ခင်ဗျာမနေ့ကတနင်္ဂနွေနေ့မှာတော့ရဟန်းခံနဲ့ရှင်ပြုမင်္ဂလာအခမ်းအနားများပြုလုပ်ဖို့ရှိတာကြောင့်ဝါရှင်တန်မြို့အနီးတစ်ဝိုက်ရှိခြေဝါရဆရာတော်များကိုပြင့်ပြင့်ပြီးကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကဗုဒ္ဓဝိဟာရကိုသိမ်သမုတ်မယ်ဖြစ်ပါတယ်ရဟန်းခံနဲ့ရှင်ပြုမင်္ဂလာအခမ်းအနားကိုမနေ့က ညနေ3နာရီမှာစတင်ကျင်းပပါလိမ့်မယ်ခင်ဗျာမနက်ဖြန်ပြုလုပ်မယ့်အစီအစဉ်များကိုမနက်ဖြန်ပန်ဆင်အစီအစဉ်ထဲမှာကျွန်တော်တို့အကျေတွင်းပေါ်ပြမှန်မှုစောင့်မျှော်ဓာတ်ဆင်ကြပါရန်ဆောလိုက်ရပါတယ်ခင်ဗျာ